ကတော့ရန်ကုန်မြို့ဒေါ်ကျင်းဒေါ်ကျင်းနဲ့အပြိုကြီးပေါ့ရှင်ကျွန်မကလေးကို90ကျော်နေပြီမွေးစားထားတဲ့ကလေးတွေပါကျွန်မလင်စားမရှိပါဘူးကျွန်မမြို့အုပ်တွေဝင်တောက်တွေအေးပိုင်တွေလာလာ ပြီးတော့လေမော်တော်ကားနဲ့လဲကြလို့ရှင်ကျွန်မပရမောက်ကပြူပြီးတော့လေဟောမြမွေးတော်လော်မော်လို့ကျွန်မမကြည့်ပါဘူးအိန္ဒိယနဲ့နေတာအခုရမ်းဆိုင်ဆိုတဲ့သမီးလေးတယောက်ရထားတာဘသူဖေးခေါ်မှမသိဘူးအဲ့တော့ကျွန်မစိတ်ခါရှိတယ် ကျမလောက်ကင်စားတာကတော့လူတွေကျမခြိုင်စားတာပဲရှင့်ပွဲစားတွေမျိုးတွေလာတော့မြအကုန်တထေးတွေဟာခြိုင်တာပဲရှင့်ယနေ့လည်းပဲရင်နံချောင်းကဖေကငောင်းဆိုတာကတန်ညိုးရောက်ပြန်တယ်အဲ့ဒါသမီးကလေးခေါ်ဦးမအေးဂျန်စိန်ရှင်အမေဘာလုပ်နေတော့ကျမသနခါလိုက်နေတယ်အမေဒီနေ့ရင်နာကြောင့်ကဖေကန်ကောင်းလာလိမ့်မနော်ဟုတ်ကဲ့အမေညီမမိမတို့မာယာသက်ကိုပြားတဲ့သက်ကိုပြားမလောက်လို့တောင်းမြေမကန်ကန်ဆောက်လို့လဲအတောင်ဝင်ဟုတ်ပါဘူး မကြီးကိုပြန်နှောင်းပါသေးတယ်ကြားလားဟုတ်ကဲ့မင်းအဲ့ဒါတွေကလိမ္မာသားမအေးရင်နာညောင်းကဖေကန်ကောင်းမျောကြအောင်ဆိုရဲ့ညောကြအောင်ဆိုမင်းကျွန်တော်ကတော့ရင်နာညောင်းကဖေကန်ကောင်းကိုဗျတပိတ်မောင်ရင်လာခဲ့တယ်လောကမှာလဲတဲ့တနေ့မနဲ့စာညမှာစားတယ်သူများပါတယ်ဆိုတာရည်ကျင်တာပေါ့ကျွန်တော်ကပါလွန်အကြီးနုံတို့တငယ်ချင်းများကမင်းဘောင်းမိခံဝင်လောကမှာချက်ဆိုဘိုက်ကနေတာပဲအေးလေနှစ်ခွက်ကမိတောက်တယ် တနေ့ကလူ300ဟုတ်ကျွန်တော်ဝိုင်းရိုက်မလို့သူတို့ကဝိုင်းရိုက်ပေမဲ့သူတို့ဘူးကျုပ်ကလား3စီးတောက်ချင်တောက်တာပဲကျွန်တော်ကတနေ့ကဂတ်ရှိတယ်ပလင်းကြီးကင်တောက်တာဌာနဥက္ကထွက်ပြီးမေးတယ်မင်းလက်ထဲဟာဘာပလင်းနှုံးနဲ့ကျွန်တော်ပြောင်းပြောလိုက်တာမကြောက်ပါဘူးရနံစီဝယ်သွားမှာလောကမှာအလဲလုတ်တဲ့တနေ့အလဲလုံးလုံးအားကြီးနှုံးတို့ကျွန်တော်လည်းဆေးရုံမှာမဆင်းရပါဘူးဘလောက်မမိုက်တယ်မိုက်တယ်ဆိုခေါင်းနီရွတ်တည်ကြည့်တော့ လောကမဲ့ဘာဖြစ်နေဖြစ်နေတနေ့ကတော့ကစားလိုက်တာဘာပြောကောင်းတော့တူတူပုံနံခွေးယူလိုက်တာကျွန်တော်အဖေကလုံလောက်တယ်လုံလောက်လို့အဲ့ကြီးကထိုးနေတာသို့တော့ဒီကနေ့လူမျိုးလက်သွားမလို့မကျန်းစိန်ဆိုတာတော်တော်ချော့တော်တော်လှတယ်သူ့အမေကြီးမကျင်းဆိုတာရှိတယ်အဲ့ဒါသွားရအောင်မယ်အလိုပြောရင်ဆိုရင်ရောက်လာပြီ။အိုးတော်ကျင်။အလိုအထင်းမင်းလား။ဟုတ်ကဲ့ခင်ဗျာ။အထင်းလာပါလာပါ။တမရ တန်ညို့ပေါ်ရမဟုတ်လားပန်ကျိုးပို့လိုက်လို့ကျွန်တော်တစ်တာကြီးထားပါပေါ့။လက်စားပေးလိုက်တာကောအစားတော့ဝလုံးကောင်းနဲ့ဝင်သွားတာပဲဟာမမြင်တာကြာဘူးမမြင်တာကြားဆိုဒူလာမျက်စီကိုမဟုတ်ဘူးပြောက်နေတယ်လို့ပြောတာပျောက်နေတာကအေးနုံတော့ဟိုးအထက်တက်ကတ်နေ ဒါလည်းကလာပါလာပါလာပါဟုတ်ကဲ့သမီးရေရစိန်ရှင်းမယ်ဟောလေညီတို့ကိုကိုလာတယ်ကိုကိုရဗျာလာပါရှင်းထိုင်မှာကျမကော်ပီသွားပြောလိုက်အောင်မယ်အနေပါဒီအခုကျွန်တော်ဟိုတယ်ကတောင်းတောက်လာခဲ့မားရဲ့နော်မားပါရဲ့ရှင်မာမာတွေ့တယ်ကောင်းတယ်ပါပါတော့မတွေ့ရင်ဘူးကိုကသိချောလာတာပဲချောဆိုအဖေကငရှင့်ကိုဗျာအာခမရတကယ်ခါတိုင်းနဲ့မတူဘူးเนาะတဲချစ်စရာကောင်းတယ်ချစ်စရာကောင်းဆိုကြမ်းမာတာဟုတ်ရှင်အတန်ကြာတနာမျက်နာမြင်ချစ်ကလေးမွေးလို့ က်ခင်ရပါတယ်ဘွားကရေဆက်ပဲနော်ရေဆက်ဆိုတာတော်တော်လူရေမချိုးအောင်မြင်းဒီတစ်ပဲကဖမ်းတယ်လေဘာတွေပြောနေတာလဲကိုကိုရဲ့ကိုကိုကတဲချောဆိုရင်ကိုကိုလည်းခါတိုင်းနဲ့မတူဘူးအဖေကငရှင်းဖြစ်နေပြီကိုကိုညာကိုကိုလက်ပါနာကြီးလေးကဘယ်လောက်ပေးရလဲကိုရဲ့လက်ပါနာကြီးကတော့300နဲ့အစိတ်ကြတယ်ပေးရင်တော့ကတော့အစိတ်ပါပဲနောက်ပေါင်းလိုက်ရွေးလိုက်နဲ့အတိုးနဲ့ကြိုက်ကြတယ် ကိုကိုကသိပ်ရှွတ်တာပဲကျမပေးပါလားကိုကိုရဲ့ဝတ်ချင်လို့ပေးကန်းချင်းအောင်မြင်အောင်ဆိုလူချင်းရနိုင်ပါတယ်ရနိုင်ပါတယ်ကျမဝတ်မယ်နော်ဟုတ်ကဲ့ဟုတ်ကဲ့ကိုကိုလက်ပါနာကြီးဝတ်ပြီးတော့လက်စွပ်မရှိတော့ကျမမဝတ်ချင်ဘူးကိုကိုရဲ့လက်စွပ်ကလေးပါပေးပါလက်စွပ်လူချင်းသလားဟုတ်ကဲ့အော်လက်စွပ်ကအလဲကောင်းကားကပြတဖရားအုတ်တဖရားပါဘေးကဟာကဖြူလားနီလာပြောပါကိုရဲ့သူကအဖိုးနဲ့နဲ့ကြည့်တယ်ဘယ်လောက်ပေးရတော့ကိုကတော့300အစိတ်22ကြ6မှုတစ်ပဲနဲ့9ပြားပေးရ ကိုကိုကျမပေးကိုကိုရဲ့အဲ့ဒီလက်စွပ်။အော်လိုချင်လား။လိုချင်တယ်ရှင့်။ကဲကဲပေးကန်းချင်းအောင်မြင်ရဆိုတာရနိုင်ပါတယ်ရနိုင်ပါလာတယ်နော်ကျမနဲ့။ဟုတ်ကဲ့ဟုတ်။သိကဲ့ကြည့်လို့ကောင်းတာပဲ။ကောင်းပါတယ်ကောင်းပါတကိုယ်။ရ။ဒါတကူကိုခါဥစ္စာကျမလိုချင်တယ်ကိုရဲ့အာခါဥစ္စာပေးရင်တော့ကျုပ်လူညွန်တုံးတော်မှာပဲ။။ဘာလဲကိုရဲ့ ကိုကသိရှွတ်တွတ်တွတ်နိုင်တာပဲခါကပစိုးပြောတာကိုအဲ့ဒါဗောဗျာလူတဲ့ဝင်တာပစိုးရှိမှလူတဲ့ဝင်အောင်ဗောပစိုးလေးလိုချင်လို့ပါကိုရဲ့ရှိခိုးပါရဲ့ပေးသားမှာကကကကယူပါယူပါယူပါကျမထမိန်သွားယူလိုက်မယ်လေအမေထမိန်ရှိတယ်ရှင်ကျမတို့ယောက်ျားလေးမရှိလို့အိမ်မှာပစိုးတော့မရှိဘူးရှိပါစီရှိပါစီတော့ရှိပါစီတော့ပေးပါအမေလေးတမာရွက်ပြုတ်စော်နိုင်တာလေကဲဝစ်ဝစ်ကဲရောရောရောကိုကိုဗျာရုံများရုံသွားဖို့များရှိသေးလားကိုအချိန်စိနေပြီထင်တယ်သွားလေကိုကိုရဲ့ဟွန်းအကုန်လုံးယူပြီးမှကြုတ်ကိုနှင်းတယ် ပါရမလဲဗျာရဏညောင်းကဖေကန်ကောင်းဆိုတာကျွန်တော်ပဲဗျာခင်ဗျာလူမရမရှင်းကျွန်တော်မပြမှုပြီဟုတ်ကောမပြမှုလားမပြမှုမပြလို့ရှင်အမေရေလာပါအောင်မရဲ့ဘာလို့ဟုတ်တယ်မအမေရတဲ့ဘက်နဲ့မိဖို့တဲ့ပြားလေးနဲ့ဘာလုပ်နေတာတော့ဩတော့နှစ်ပင်နဲ့ကြာမှာတော့တယ်နေပါဦးမြေခုံးမွေးနှုတ်နေလို့ဘာအေးရဘာတော့အမေလေးကြီးကဟုတ်တယ်မမပြဘူးတဲ့မလေးလေးမပြအမေအမေအမေအမေလေးကြီးရတယ်ဗျာငါအခုမှကြောက်ထဲတွန်းချလို့ရရိုးလားကွာ သူမပြန်လို့ရှိရင်ငါဆရာဝန်သွားခေါ်မယ်ယူတယ်ဆိုပြီးသူဆေးထုတ်ခိုင်းရမကောင်းဘူးလားကောင်းတယ်မေးဒါပြင်မေးသွားခေါ်ပါအမေဒီအဲ့ဒါဖျားရောက်နေအော်ဒီနေ့ဆရာဝန်တော့ဖြင့်သွားခေါ်ဦးမှနေရာကြမလေသွားဦးမှသွားဦးမှပြောရင်ဆိုရင်လာကြတော့ဟောရှိတာ hospital ပဲဆရာဝန်ရှိမှရှိပါမလားသူအသာနာထောင်ဦးမှလေ Allah is law way to the Ferrari ငါစလုံးဘုံဘယ်သူရိုက်ခွဲတယ်လဲ Allah Allah တော့ဒေါ်ချင်းမရဲနော်ဟိုမော်တဲ့ခမန်းစစ်တောင်းမုတ်တမမော်လမြိုင်ကျမကိစ္စရှိလို့လာခဲ့တဲ့သခင်အဲ့တစ်စိတ်တော့မြန်မာလာသားမှာကျမရေနိုင်ချောင်းကလေကျမတော့မောင်ဖေကန်ကောင်းဆိုတာအဲ့ဒါယူလာလို့ ဆေးထိုးခြင်းလို့ရှင်တစ်စိတ်လိုက်ခဲ့သားမှာ哦，平康哦，ဖေးကန်းကောင်းရှင်哦，又来了啦。ဟုတ်ကဲ့ကောင်းပြီအင်ဂျင်ရှင်နှလုံးပြတ်ထိုးမလားမလေးကျမကိုထိုးပြီးသားထိုးပါခေါင်းမီခေါင်းမီဒါပေမဲ့ကုလက်ခံသားမှာသခင်ခဏလေးဆိုင်မအောင်ဘာလို့တော့အိုးမအားသေးဘူးဘာလို့နေတော့ထမရေဦးငှဲ့အောင်မယ်ဘွိုင်ကလာပဲသွားလို့တော့သခင်ရဲ့အိုးဘွိုင်းကလာကလာကသုံးပဲမပေးလို့တဲ့ဘွိုက်ကော်လို့သွားတယ် လို့ပြမချက်ပါကူမော်တော်ကားခေါ်လာပါတယ်လက်ကရာမှာခုံးပြီခုံးပြီကျွန်တော်မော်တော်ကားပေါ်တက်လာလာလာလှေလော်ထွက်အောင်ဟဲ့နွားလာလာလာခင်ခင်ဟောရောက်ပြီခုံးပြီဘယ်မှာလဲဟောဒီအိမ်မှာတော့တော့ကျွန်မသမီးတွေခေါ်လိုက်မယ်ရန်စိန်ရှင်းမယ်ဟောဒီဆရာဝန်ခေါ်လာပြီလာလားအေးအေးဆရာဝန်ဟယ်လို မောင်တယောက်ရှင်ယူလို့ဆေးလေးတစ်စိတ်လောက်ထိုးပေးစမ်းပါလို့အခုပဲမှတလေလုံး90တန်းလောက်ရှင်ဟုတ်အိမ်ကားထဲမှာရှိတယ်အိမ်ကားထဲတမှာလုံး90တန်းဟုတ်ကဲ့ခေါ်လိုက်ရင်ထွက်လာလိမ့်မယ်ရှင်ခေါင်းမီကျွန်တော်ခေါ်လိုက်အောင်မယ်ကျမတို့မျက်နှာပြရင်အိတ်ပိုယူမဆိုလို့ရှင်ခေါ်ပါတော့ခေါင်းမီခေါင်းမီဟလော့လူကလေးဟောဘာတော့လူကလေးမောင်မဲစိတ်ကောင်းကောင်းထားပါထမင်းကြီးချုံနေသလားအာဘူပဲကလဘဲလားပဲစင်ကိုလားအိုးပဲစိန်ကုန်မဟုတ်ဘူးပဲမြေအာ ခင်ဗျာဘာလို့လာတော့မောင်မင်းစိတ်ကောင်းကောင်းထားမောင်မင်းယူနေတယ်မဟုတ်လားဟိုဘာလို့ယူရမှာတော့မောင်မင်းဦးကို injection ထိုးမယ်ဦး injection ထိုးတယ်ငါခါပြုတ်နေထားထိုးလဲရအောင်ဩခေါင်းကျွန်တော်ထိုးမယ်မောင်မင်းမနေဘူးမလုပ်ပါနဲ့မမထိုးမယ်မလုပ်ပါနဲ့မလုပ်ပါနဲ့မနေမနေမနေမနေမောင်မင်းမပြေနဲ့ထိုးမယ်မနေနားလိုက်တာနော်ဒီလိုနေလို့တော့မဖြစ်ဘူးစကောမစင်ငါတငယ်ချင်းကျင်ခဲရှိပြေးမှာပဲပြေးမှာပဲ အေးတငယ်ချင်းဟာမဖြစ်တာနဲ့ဟာအီရန်ကျောင်းကဖေကန်ကောင်းမဖြစ်တာနဲ့အေးငါဆရာဝန်ကယူတယ်ဆိုပြီးဆေးထိုးလို့ကွာခဏပုံသားမရကြီးပြန်လည်းတော့ကတဲ့ကြည့်လေအီရန်ကျောင်းကဘယ်တော့ကလာတယ်နဲ့မလေးမေးမနေသမ်းမနဲ့ငါပုံသားမရကြီးခဏအေးပုံလာပေါ်လေနေပေါ့လေရွှေလေမျိုးလေအကုန်မပြရလားမအိုဒါတွေမေးမနေသမ်းမနဲ့တငယ်ချင်းဟာငါဆရာဝန်ကယူတယ်ဆိုပြီးဆေးထိုးလို့ငါဒီခဏပုံနေသမ်းမရကြီးဆရာဝန်ကခင်ဗျားကိုယူတယ်ဆိုပြီးတော့အယူဆေးထိုးတယ်လားအေးအေးတော့ခမရလားမေကင်တော့နဲ့တွေ့လာပြီထင်တယ်အေးကွာပုံသားအခန်း နဲ့ဝင်ဖေခံကောင်းတယ်ဆိုပြီးတော့ခုမကောင်းဘူးလားအမဂျွန်ဆင်ရှင်သခင် injection ထိုးတဲ့ဖိုက်ဆံပေးပါပိုက်ဆံလားပိုက်ဆံပေးမယ်ရှင်ကျမတို့ကစကော့မတ်ကဈေးပါလေကိုကျင်ခဲတဲ့အထဲရောင်းတာရှိတယ်ရှင်လိုက်ခဲ့ရှင်စကောမကေစေဟုတ်ကဲ့ဟုတ်ကဲ့ခေါင်းမီကျွန်တော်လိုက်ခင်မယ်လိုက်ခဲ့လိုက်ခဲ့လာလာလာမရောက်သေးဘူးလားရောက်ပြီရှင်ရောက်ပြီခေါင်းမီ အဲ့ဒီနားကစောင့်နေရှင်ခေါ်မီမြန်မြန်လာခဲ့နော်မြန်မြန်လာခဲ့မယ်အဟိုကပောက်ဖော်ကရှင်ကိုခေါ်မှရှင်လာသစ်လားခေါ်မီခေါ်မီမြန်မြန်လာခဲ့ကြားနေလို့ရှိရင်ကျွန်တော်ကိုနှုတ်စီဘူးကောက်တဲ့ကောင်မလို့ပလိတ်ဆွဲသွားလိမ့်မယ်စကားမများနဲ့ရှင်သွားအောင်မယ်ခေါ်မီကိုကျင်ခဲအာဘာကစားတယ်မကဲစင်ရှင်ခုမှလာရလားအော်ခုမှလာတာပေါ့တန်းတန်းတန်းတန်းမထိုင်နိုင်ဘူးရှင်ဘာလို့လာလဲရှင်စီအထဲဝယ်မလို့ဘလို့ဝယ်ပဲကျမယောက်ျားဘီလာကဘိုးရှင်ဟုတ်လား ဟုတ်ကဲ့အဲ့ဒီဘိရကဘိုးက2000မို့3000မို့ငွေပတ်စားနဲ့ပေးပြီးတော့စောင်းဝယ်မလို့ကြောင်းဝယ်မလို့လားဟုတ်ကဲ့ကြောင်းမွေးတော်လားကြောင်းမွေးချေလားဒါတော့ကျမနားမလဲဘူးရှင်ကောင်းပြီကောင်းပြီလေအဲ့ဟိုမှာခေါ်လိုက်ရှင်ဟုတ်ကဲ့ခေါ်မယ်ကိုချင်းခဲဟမ်တစိတ်တော့ရှင်မယုံမသေးအိမ်သားလေးပဲနားမှာရှိဘာလို့မလို့လဲဝင်းနာလို့အမေလေးအရေးရမခင်မငပြောစီတယ်စားလာပြီတင်နာအော်အော်မဝင်သွားဝင်သွားသွားမယ်ရှင်နော်ကြောက်ခေါ်မယ်နော်ခေါ်လိုက်အဲ့ချစ်ကင်းသွားများမနာအောင်နှုတ်ပေးနိုင်တယ် 做啥的没了？哦，婆婆。哎，老大太太 Good morning。Call me。今天中午没做。发烧呢？哎，中午做了，中午写了。 <laughs> ခင်ဗျားမင်းမကပြောသွားတယ်မကန်းချိန်ကပြောသွားတယ်ကျော်ဝယ်မယ်ပြောတော့ကျွန်တော်ခေါ်လာပဲကျွန်တော်ကြောင်မမွေးဘူးခွဲမွေးတယ်ဒီကကောင်းကောင်းပြောပါလေမမပါပါတော့သူတို့ပြောတယ်မင်းမင်းမမချန်ဆိုင်ရှင်မကျွန်တော် injection ထိုးတယ်ပိုက်ဆံတောင်းမလို့အဲ့ဒီမေလို့သူချကပြောခွဲချကမပြောလေမလို့လဲမကန်းချိန်မလို့မင်းမနဲ့နေမင်းမမောလားငါမင်းမမောဘူးမောင်မင်း damn လေရှုဝယ်နောက်မလဲဘူးလားကနေနဲ့ကြည်ပါလေနဲ့မေတော့လားဘာလို့သူတို့ပြောတယ်မောင်မင်းနောက်မလဲဘူးလားကျော်ဝယ်ဝယ်မွေးသွားတော့ ပင်ခံကောင်းထိုးတဲ့ injection ကျွန်တော်ပိုက်ထန်တောင်းမယ်မင်းကပင်ကောင်းကောင်းလေဖေးကန်ကောင်းလေပင်ခံကောင်းမဟုတ်ဘူးလားဒီအင်္ဂလိပ်ချင်းထိုးလဲအဘောလားရှုပ်လားမင်းစောမွယ်ဘူးလားမဝယ်ဘူးကျွန်တော်ဘလို့အင်္ဂလိပ်ချင်းထိုးလဲပင်ခံကောင်းထိုးတယ်မင်းခဏနေမှာကြောက်နေဦးခုံပြီကျွန်တော်ခေါ်အောင်မယ် အဲဖေဖေဖေကန်ကောင်းအေးဘာတော့ဟာလောက်ပါအောင်ဘလူခင်ဗျအင်ကြီးကျင်းတော်တယ်လေအေးအေးဆရာဝန်လာလားဟုတ်တယ်လားလေဘယ်လိုဟိုမမင်းမို့လားအေးအာသူပဲกว่าငါမယူပဲနဲ့အသေးအတင်းထိုးတာတကယ်ချင်းမဟုတ်မဟုတ်တယ်လို့လောက်လေခင်ဗျငါကောင်မောင်မင်းအင်ကြီးရှင်းထိုးတယ်ပိုက်ဆံပေးပါငါမယူပဲနဲ့ငါ့ကိုအတင်းထိုးတာငါမအထိုးမခိုင်းမဲနဲ့ဘာလို့ပေးရမလဲပေးရလို့သွားပေးရမယ်မောင်မင်း မပေးဘူးဟာနင့်ဘာချစ်တာလဲမပေးဘူးဟာခေါ်လာတော့မလို့လားအေးမင်းဟာစီကစီကတော်တော့ဓမ္မနာသာနန်စီစင်ခါရစေဘောတရားဆိုတာဒီလိုပဲအမတရားနဲ့တရားဟာနေနာပသနာစုခံဘောခံအားလာဘောဘာတော့ပေါက်ပေါ်ရမင်းမြန်မာပြည်ကြာကြာနေမင်းကမဝါဖတ်မဲ့ကောင်းမယ်စင်ခါရကိုဒီလိုပဲဒုက္ခလဲ